နေဘုန်းကြီးတို့2021ခုနှစ်ဧပြီလ4ရက်တနင်္ဂနွေနေ့ဆာမရဇိုဗေဒီယာမှာရှိတဲ့ထေရဝါဒဓမ္မကမ္ဘာတန်စင်ပိုင်း173ပရိသတ်သမုပ္ပါတရားတို့ဘုန်းကြီးတို့သင်ကြားပို့ချတော့အရင်နေ့ကဘုန်းကြီးတို့ဥပါဒနာပစ္စယဘောဥပါဒံကြောင့်မို့ကာမဘဝတွေဖြစ်ပုံ ဒီဥပါဒဏ်လည်း၄မျိုးရှိတော့ကာဥပါဒဏ်ဒိဋ္ဌုပါဒဏ်သီလဗျာဒွါရူပါဒဏ်ဒါတွေနဲ့ဖြည်းဖြည်းအသေးစိတ်ပြောရင်ပေါ့ဗျာအဲ့မှာမနေ့တော့ကကာမှုပါဒဏ်နဲ့အဒွါရူပါဒဏ်ထူချောင်မှုထိပြောခဲ့တော့ကာမှုပါဒဏ်ဆိုတော့အယုံ၅ပါးကာမဂုဏ်တရားတွေကိုနှစ်သက်သဘောကျတော့ အဲတော့ကာမဝိချမ်းသာတွေကိုနှစ်သက်သဘောကြတယ်ပေါ်အချမ်းသာတွေကိုလည်းလိုချင်ဆွဲလမ်းပြီးပြုလုပ်နေရင်ကာမုပါဒံကြောင့်ဖြစ်တယ်လို့မှတ်ထားအတ္တဝါရုပါဒံကြတော့ဘယ်လိုဖြစ်လဲဆိုတော့ကိုကိုကိုချမ်းသာရေးမိမိကိုချမ်းသာရေးအစွဲပြုပြီးပြုလုပ်နေတာကိုအတ္တဝါရုပါဒံလို့ခေါ် ပုရုဇဉ်ပုဂ္ဂိုလ်များမှာကြဒီအတ္တဆွဲပြင်းထန်စွာနဲ့ကောင်းကောင်းချမ်းသာကိုခံစားပြီးပြုလုပ်နေလည်းပဲအတ္တဝါရူပါရမဖြစ်နေတာပါအဲအရိယပုဂ္ဂိုလ်များဒီနေ့အရိယပုဂ္ဂိုလ်များမှာတော့ပြောချင်တာကာမုပါဒနာဖြစ်တယ်ဒါလေးပြောချင်တာအရိယပုဂ္ဂိုလ်ကဘာလို့ကာမုပါဒနာဖြစ်တယ်လဲဆိုတော့အရိယပုဂ္ဂိုလ်များကြတော့သူကဒိဋ္ဌိကွင်းကင်းတာလေသောတပန်ဖြစ်နေဒိဋ္ဌိနဲ့ဝိသိကိစ္စကင်းသွားတဲ့အခါကျတော့ သူတို့လည်းဒါနတွေလုပ်ပါတယ်သီလတွေလုပ်ပါတယ်ဘာဝနာတွေလုပ်ပါတယ်အဲ့ဒီလိုကုသိုလ်လုပ်တဲ့ခါကျရင်တော့ဒိဋ္ဌိကကင်းသွားတဲ့အတွက်ပါဖြစ်နိုင်ကာမှုပါရဏဖြစ်နိုင်တယ်ဒါကြောင့်ဘုန်းကြီးတို့နာရဝင်းကျောင်းတကတထေတို့ဝိသကကျောင်းမာကြီးတို့ဒါသောတော်ဘာနေပဲမဟာနာမင်းကြီးတို့ဒါကြတော့သရဂံပေါ့ဒီသောတော်ဘာသရဂံပုဂ္ဂိုလ်တွေလည်းပဲဒါနတွေပြုသီလတွေစောက်တည် ဘုရားကုံတော်ကြီးဘုရားတရားတွေအထုတ်တရားတွေနာဗုဒ္ဓဝိယဝိဇ္ဇာတရားဝိသံဃာဝိဇ္ဇာဝိဇ္ဇာပြုယူသည်ထိုက်တဲ့ပုဂ္ဂိုလ်ယူသည်ပေးတဲ့ကုသကံတွေပြုကြတာပဲဒီကုသကံတွေပြုတဲ့နေရာမှာတော့ကာမှုပါဒံကြောင့်ဖြစ်တယ်ဒီလိုမှတ်တော့ဘယ်လိုကာမှုပါဒံဖြစ်တယ်လဲလို့မေးစရာရှိတော့ဘောနော်ကာမှုပါဒံဖြစ်တာကလူနာပြမှာ ချမ်းသာကိုတောင်းတတဲ့ကာဟုပါဒလည်းဖြစ်နိုင်တယ်။မရသေးတဲ့မက်ဖို့တောင်းတတဲ့ကာဟုပါဒလည်းဖြစ်နိုင်တယ်ဒီလိုပြောကြတော့ဗျာ။အဲဒီမှာတော့ဘုန်းကြီးတို့ဝိသကဝုထုကိုလည်းထောက်စားပြီးသိနိုင်ပါတယ်။ရင်းတော့ဝိသကအကြောင်းအရာလေးနည်းနည်းပြောခဲ့တော့ဗောနော်။အဲဒီအကြောင်းအရာလေးအကြံပြန်ပြန်ပြောပြကြပါ။ဒါဘုန်းကြီးတို့ဝိနည်းမဟာဝါမှာပါပါတယ် ချိန်ကဝိသကအကြောင်းမကြီးကအလူရှင်မျိုးတသက်ပါလုံးလူဖို့ဘုရားကိုခွင့်ပန်ခွင့်တောင်းခဲ့ဘူးတယ်။သူကဘာတွေလူချင်းလဲဆိုတော့ဘေကုတန်ဃာတွေရေချိုးရကဝတ်တဲ့ရေသနုတ်သင်္ကန်းခေါ်ရပါလေ။အဲ့ဒါကိုလည်းသူမြဲမပြတ်လူချင်းတယ်။ဘေကုတန်ဃာမှမဟုတ်ဘူးနော်။ဘေကုနီတန်ဃာလည်းဒီရေသနုတ်သင်္ကန်းသူကလှူတယ်။အဲ့ဒါလည်း ဘေကုတန်ဃာလူတာတစ်မျိုးဘေကုနိတန်ဃာလူတာတစ်မျိုးပေါ့ဒါနှစ်ခုအဲတော့အာဂန္ဓုကရဟန်းတော်များအတွက်သူကဆွမ်းတူတယ်အာဂန္ဓုကအရှင်မြတ်တွေကြွလာရင်ဒီမှာအချိန်ကကပ်ပြီးရောက်တာဆွမ်းခံခြင်းရောက်တာသို့မဟုတ်ဆုံးစားခြင်းရောက်တာလို့ဆုံးခံခြင်းရောက်ရင်တော့ပြန်လာပြီးတော့ဆုံးခံဆုံးစားကနေမှကပ်ပြီးခရီးဝေးရောက်လာဆုံးခံခြင်းမရှိဘူးအဲဒီလိုပုံကုများအတွက်အာဂန္ဓုကဆွမ်းကိုလည်းလှူပါတယ် နောက်ခရီးအဝေးသွားမဲ့ပုဂ္ဂိုလ်ခရီးဝေးသွားမဲ့ပုဂ္ဂိုလ်ကြတော့လေမလုပ်ရမလဲဆိုတော့စောစီစီဆုံဖုံးပေးပြီးသွားတော့တုံကိုစောစီစီဆုံနေဆုံကိုအရန်သက်ထဲယူသွားတယ်နေမုန်တက်ကနေကြဖုံးပေးတယ်အဲ့လိုခီးသွားရဟန်းများအတွက်လည်းသူကဆုံးလှူလို့ကြောင်းလျှောက်ခဲ့ဘူးတယ် နေမကောင်းနေတဲ့ပုဂ္ဂိုလ်များဆုံးကမကြနိုင်ဘူးဒီပုဂ္ဂိုလ်များအတွက်လည်းဆုံးလူမယ်နေမကောင်းတဲ့ပုဂ္ဂိုလ်အတွက်စောင့်ရှောက်နေကိလာနုပတ္တကခေါ်တယ်ကိလာနာကိုပြုစုတဲ့ပုဂ္ဂိုလ်များအတွက်လည်းဆုံးလူခြင်းနဲ့ကိလာနာရာများအတွက်ဆေးလူခြင်းနဲ့နေ့စဉ်ပေါ့လေရာဟုဆံပြုတ်ကိုလည်းလှူဒန်းလို့တယ်ဒီလိုလျှောက်ထားတော့လျှောက်ထားတော့မြတ်စွာဘုရားပါမိလေဝိသကာတဲ့ ဘာအကျိုးတွေမျောပြီးဒီလိုလှူတာလဲလို့ဟောတာမေးတယ်အဲတော့ဝိသကအကြောင်းမရပါလျှောက်လဲမြတ်စွာဘုရားရလေးမျက်နာမှာဝါဆိုတော်မူကြတဲ့ယဟန်တန်ဃာတွေယဟန်တော်တွေဘေကုဏီဘေကုဏီမတွေဟာဝါကြွလာရင်မြတ်စွာဘုရားကိုဖူးကြဖို့လာလိမ့်မယ်လာကြလိမ့်မယ်ဘုရားအဲ့ဒီယဟန်တော်များက ဖူပြီးနောက်ပိုင်းပေါ့လေသူရသူထေတာပြန်ပေါ့လေပြန်ပြီးတော့ခါပြန်သွားတဲ့ခါမှာပြန်တော်မူသွားတယ်ဆိုပါအဲပြန်တော်မူသွားတဲ့ခါကျရင်ဟဲ့ဘယ်ဘယ်တော့ကြွားလာတဲ့ရဟန်းပြန်တော်မူသွားပြီအဲဒီရဟန်းရဲ့လာရဂတိသူမရထားတဲ့ညာအဆင့်အဆင့်ကိုဗုဒ္ဓမေလျှောက်ကြလိမ့်မယ်ဒီကျန်တဲ့ရဟန်းเนี่ย အဲ့ဒီခါကျရင်တဲ့ဘုရားအေးကွန်လွန်သွားတဲ့ယာနတော်တော်မှဖြစ်သွားပြီတရာဂံဖြစ်သွားနာဂံယာနာဖြစ်စရမိတ်ချတော်မူပါလိမ့်မယ်အဲ့ဒီမိတ်ချတော်မူတဲ့ခါမှာတပည့်တော်မှာကအဲ့ဒီအာဂန္တုကယဟန်ကွယ်လွန်သွားတဲ့ယဟန်ပေါ့ဒီယဟန်မြတ်စွာဘုရားတရင်သုံးနေတဲ့ဒီတောက်ထီကိုရောက်ဖို့ပါသလားတပည့်တော်မေးပြပါမယ်ဗျာမေဟာရောက်ဖို့ဟာရောက်ဖို့ရင်တော့ဒီရှင်မြတ် ငါအမြဲတမ်းလူတွေအလူတစ်မျိုးမျိုးတော့တေချာပေါ့အလူခံသုံးဆောင်ရမှာပဲသုံးဆောင်မှုပါပဲစင်ញင်အောင်မေးပြီးဒီပြောရှင်လောင်းဝမ်းမြောက်ဒါတွေဖြစ်ပါလိမ့်မယ်ဗျာရှင်လောင်းဝမ်းမြောက်တာစိတ်ဖြစ်တဲ့အခါကျတော့ဝမ်းမြောက်မှုအာကြည်လံပီတိဖြစ်ပီတိဖြစ်ပတ္တိဖြစ်ပတ္တိဖြစ်ကိုချမ်းသာစိတ်ချမ်းသာဖြစ်မယ်ကိုချမ်းသာစိတ်ချမ်းသာဖြစ်နေတရားထုတ်ကံတမာရီရလို့ပါတယ်ရှင်ဗျာတဲ့ တမာရီဖြစ်လာရင်အိန္ဒိတို့ဘိုးတို့ဘုဆင်တို့ဘွားစေတဲ့ဘာဝနာ ဖြစ်ပါလိမ့်မယ်။နည်းနည်းနည်းနည်းမြင်လာအိန္ဒိညီမြောက်ဘွားတာတို့ဘုဆင်တွေညီမြောက်ဘွားတာဒါမျိုးဆက်တော့အဲ့ဒီကျိုးမျောပြီးတော့အလူရှင်မျိုးလူဝင်တောင်းတာမျိုးဗုဒ္ဓသာလူခေါ်ပြီးခွင့်ပြုတော့ပါ။အဓိကတော့ तू က तू လည်းပဲဒီလိုပုံကိုလူချင်းကြောင့် သောတာပန်တရားသောတာပန်နဲ့တရားကနာကယဟနာရတ္တဖို့ကို မျောလင့်တောင်းတပြီးလှူတဲ့သဘောပါပဲဒါကြောင့်ကာမှုပါဒနဲ့လှူတယ်ဆိုတာအဲ့ဒါကိုပြောချင်တာပါပြောချင်ဒီနေ့ပြောလို့ရင်နော်အဲအဲ့ဒီဟာတော့ဒါပြောလို့ရင်ကဝိသကာတို့လို့လည်းဒီလှူတဲ့တန်းနဲ့ဥပါဒာအနေနဲ့ပြောရင်တော့အထက်မဲ့ဖို့ကိုရည်ရွယ်ပြီးလှူတဲ့အတွက်ဒါကာမှုပါဒပဲအဲ့ဒါကိုပြောချင်တာ ဒါတော့သောတာပန်သောတာပန်ဆိုတော့ဒီကတော့သရဂံမိမဲ့ဖို့နာဂိမဲ့ဖို့ရတ္တမဲ့ဖို့ဒါမျိုးလင်းတောင်းတာပါအနာဂံပုဂ္ဂိုလ်များကြတော့သူတို့ကြဘာတောင်းတနိုင်လဲဆိုရူပဘဝချမ်းသာကိုသောတာပတ္တငါးဘုံမဲ့သူတို့ကသွားတာဆိုရူပဘဝချမ်းသာကိုဆွဲလန်းတဲ့ကာဝုပါဒလည်းဖြစ်နိုင်တယ်အရတ္တဘုတောင်းတတဲ့ကာဝုပါဒလည်းဖြစ်နိုင်တယ်လို့ပြောဆိုနေတော့ ရတ္တမေရသွားမှယဟန္တာရတ္တမေရပြီးတော့ရတ္တမေရဖိုးအတန်းရတော့ရတ္တမေရသွားမှသာလေဒီကံဥပါဒပဲ့တာဟုတ်ဗျာရတ္တမေရရတ္တမေမရသေးနာဂံပုဂ္ဂိုလ်ဆိုရင်တော့ဒါနပြုလုပ်မယ်သီလတွေစောင့်တည်မယ်တရားတွေအားထုတ်မယ်ဘာမျိုးမလဲအရတ္တဖို့အရတ္တမေအရတ္တဖို့တောင့်တမှာပဲတောင့်တပြီးပြုလုပ်တာပဲ အဲ့ဒီကြောင်ရနောက်တစ်ခုကအဲ့ဒီနာဂံပုဂ္ဂိုလ်နဲ့ပတ်သက်ပြီးထင်ရှားတဲ့ကြောင်ရလေးတွေကိုဘုန်းကြီးပြောပါအောင်ဒီမှာတော့ဘုန်းကြီးတွေခေါင်းစည်းပေးထားတော့ဥက္ကတထေရအံဝယ်၈ပါးဆိုပြောချင်တာဒီဥက္ကတထေကြောင်ပြောချင်တာဒီဥက္ကတထေရဲ့တဏ္ဍမှာဒီအံဝယ်၈ပါးရှိကြောင်သူကနာဂံဖြစ်နေတော့ဘုရားကဒီနေ့ဝေသာလီမြို့တော်ရဲ့အနီမာဝုံတော် ဥဒဂါရကျောင်းတိုင်းမှာတရင်သုံးတဲ့ချိန်ရသော်ဗျာယဟန်များအောင်မိတ်တယ်ယဟန်တို့ဒီဝေသာလီမြို့အမှနေတဲ့ဝေသာလီမြို့သားဥက္ကတထေဟာအံ့ဩဝယ်အင်္ဂါ၈ပါးနဲ့ပြည့်စုံတယ်ဒီလိုမိတ်လိုက်တော့ဗျာမိတ်လိုက်တော့မိတ်လိုက်တဲ့ခါကျယဟန်တစ်ပါးကဒါကိုသိကျင်တော့ဗျာစိတ်ထဲမှာဩဥက္ကတထေကြီးက လောကတတိယအင်းအာဝအင်္ဂါ၈ပါးနဲ့ပြည့်စုံတယ်ဆိုဘာအင်္ဂါတွေနဲ့ပြည့်စုံတာလဲသိကျင်တယ်သိကျင်တော့ဘာလုပ်လဲဆိုတော့တပည့်ယူဘောပြနန်းနဲ့ဆိုတော့ဆုံးခံသွားရင်လည်းသွားတဲ့ဘောရှိပါတပည့်ယူဥက္ကတထေကိုကြွပါကြွပြီးတော့ဗာမေးလေဥက္ကတထေတထေမှာအာဝအာဝအင်္ဂါ၈ပါးအာဝ၈ပါးနဲ့ပြည့်စုံတယ်လို့ဗုဒ္ဓမင်းတော်ကပါတယ်တဲ့ ဘယ်လိုအံ့ဩဝယ်ဂုံတူးတွေနဲ့ဂံတူး၈ပါးနဲ့ပြည့်စုံပါသလဲဒီလိုမေးတာအဲ့တော့တတိယပါရှောက်လဲအရှင်ဘုရားတဲ့မြတ်စွာဘုရားကဘယ်လိုအံ့ဩဝယ်တွေဘယ်လိုအံ့ဩဝယ်၈ပါးကိုရည်ရွယ်မိန်ကြားတယ်ဆိုတော့တပည့်တော်မသိပါဘူးဒါပေမဲ့တပည့်တော်မှာထင်ရှားရှိတဲ့အံ့ဩဝယ်၈ပါးတော့ရှိပါတယ်အဲ့ဒီ၈ပါးကိုပြောပြပါနံပါတ်1ကပါလဲဆိုတော့ ရှင်ဗျာတဲ့တပည့်တော်ဗုဒ္ဓပထမဆုံးအဝေးကလှမ်းပြီးဖူးမြော်ရကြတဲ့တပည့်တော်စိတ်ထဲမှာဒါဘုရားစစ်ပဲလို့ယုံကြည်ဆုံးဖြတ်နိုင်ခဲ့ပါတယ်။နော်သူတို့ကတော့ဘာဘီဒူးရှိတဲ့ပုံကိုယ်တွေလည်းဖြစ်မှာပါ။ဘုရားတွေ့တွေ့ချင်းဘုရားအစစ်မှတကားတဲ့ဆုံးဖြတ်ချက်ချနိုင်။ဒါကသူ့ရဲ့ထူးခြားမှုတစ်ခုပဲ။ နံပါတ်2ကအဲ့ဒီလိုယုံကြည်ဆုံးဖြတ်ချက်ချပြီးတော့ဖះဟောတဲ့တရားတွေကိုတပြီးတော့နာခဲ့ပါတယ်အဲ့ဒီလိုတရားကိုနာရင်ကျင့်ရင်သစ္စာလေးပါးကိုသိမြင်တဲ့တရားမျက်စိရခဲ့ပါတယ်သူအနာဂါမိမက်ကိုရခဲ့တယ်လို့ပြောလို့ရပါတယ်နာဂံဖြတ်သွားတယ်ပေါ့ဗျာဒါကထူချောင်မှုအာဟုတစ်ခုပါဗျာနောက်ထူချောင်မှုအာဟုအနာဂံအနာဂိုင်းမဲ့ဖို့ရတိုင်းသူက ကာမေတုမိစ္ဆာစာရကံကာမေတုမိစ္ဆာစာရသူကသူကတော့သူများသားများနဲ့မဖောက်ပြကောင်းတာကိုယ့်ရဲ့သားများနဲ့နေကောင်းတာဟုတ်ဒီမှာကျအဲ့ဒီတိခါဘုတ်ကိုအဲ့ဒီတိခါဘုတ်ကိုမဆောက်အဲ့ဒီတိခါဘုတ်နေရာကိုဗြဟ္မစရိယာပေါ့နော်အဲ့ဒီဟာလုံးဝပြည့်စုံသွားတယ်သူကဒီမှာဘယ်လိုသုံးသွားလဲဆိုတော့နံပါတ်3ထူခြားအောင်ဝယ် တပည့်တော်ဗြဟ္မစီယပြစ္ဆသီလကိုစောင့်တည်ပါတယ်ဘုန်းကြီးတို့ကာမေတုမိစ္ဆာစာရနေရာမှာအဗြဟ္မစီယထည့်လိုက်တာပဲအဗြဟ္မစီယသိက္ခာကိုထည့်ပြီးစောင့်တည်လိုက်တာပဲကာမေတုမိစ္ဆာစာရကျတော့ကိုမြို့သားကိုမြို့သမီးနဲ့တူနေကောင်းတယ်ဒီဗြဟ္မစီယအဗြဟ္မစီယကျတော့ဘယ်သူနဲ့မှမနေတော့ဘူးပေါ့ဗျာဒါကိုဆိုလိုတာ ၅ပါးသီလတော့၅ပါးသီလပဲသူကကာမေတုမိဆာသာရနေရာမှာအပြမစီကအစာထုတ်ပြီးစောက်တည်တာအဲ့ဒီအကြောင်းနဲ့ပတ်သက်သူကနည်းနည်းလေးရှင်းပြတယ်တပီတော်မှာတဲ့စောစောပိုင်းကဒီအနာဂတ်မဖြစ်ခင်ကငယ်ပေါင်းအရွယ်ငယ်ငယ်ဇနီးမယား၄ယောက်ရှိပါတယ်တဲ့အဲ့ဒီ၄ယောက်လုံးတပီတော်ကဒီတရားသိဉာဏ်ရလာတဲ့ကငါတို့မတို့ငါတော့ ပြမစီယာပြစသီလာကိုဆောက်တည်ခဲ့ပြီအဲတော့မင်းတို့နဲ့ငါတို့မင်းတို့နဲ့ငါမောင်နှမလိုပဲနေကြရအောင်ဒါကြောင့်မင်းတို့ဒီမှာဆက်ပြီးနေမယ်ဆိုရင် မောင်နှမလိုနေပြီးတော့ကုသကောင်းမှုပြုလုပ်နိုင်တယ်ဒါမှမဟုတ်မိဘအိမ်ပြမယ်ဆိုလည်းပြနိုင်တယ်ဒါမှမဟုတ်ကိုယ်သဘောကျတဲ့ယောက်ျားရှိရင်လည်းပြောကြအဲ့ဒီယောက်ျားနဲ့ငါလက်ဆက်ပေးမယ် အဲ့ဒီလိုပြောတယ်ပေါ့ပြောတဲ့အချိန်မှာငယ်ငယ်ပေါင်းပေါ့ဘုရားကြီးဘုရားကြီးကသူ့သဘောကျတဲ့ယောက်ျားတစ်ယောက်နဲ့လက်ဆက်ပေးကိုပြောတယ်တပည့်တော်ကအဲ့ဒီဘုရားကြီးကိုယောက်ျားတစ်ယောက်နဲ့လက်ဆက်ပေးသူ့စိတ်ထဲမှာဘလို့မှမခံစားရဘူးဒါလည်းသူ့ရဲ့အာဝဲထူကြဝဲတစ်ခုကဒါတော့အနာဂံပုဂ္ဂိုလ်တွေရဲ့ဖြစ်တတ်တဲ့သဘာဝပဲအနာဂံဖြစ်သွားအဲ့ဒီလိုဖြစ်သွား နံပါတ်၄ကကြတော့သူ့ရဲ့ထူးခြားအောင်ဝယ်ဂုဏ်တကူကပါလေသူကတထေးကိုပြချမ်းသာအဲ့မှာပစ္စည်းဥစ္စာအများကြီးရှိတယ်ပစ္စည်းဥစ္စာအများကြီးရှိပြီမလို့တချို့ပုံကိုယ်တွေကချမ်းသာပြီမလို့အိမ်မှာသုံးတဲ့သူ့ပစ္စည်းကိုယ်ပစ္စည်းသူ့ခံကိုယ်ခံသူ့ကရင်ကိုယ်ကရင်ဒီလိုတတ္တမမတ်တွေရှိတယ် တပီတော်မှာတဲ့တထေရပါလျှောက်လဲဒီလိုမှာရှင်းမြပစ္စည်းဥစ္စာအလုံးသီလနဲ့ပြည့်စုံကိုကျင်တရားရှိတဲ့ပုံကိုယ်တွေနဲ့မခွဲမခြားအတူတူပဲသုံးဆွဲပါတယ်ပြောလိုတာကတော့ဒီအိမ်မှာရှိတဲ့ပစ္စည်းအလုံးတွေမှာဘယ်ပုံကိုယ်တော့ဘယ်ပစ္စည်းကိုတော့လူမဲ့ဘယ်ပစ္စည်းကိုမလူဘူးခွဲခြားမထားဘူးအလုံးဟာတန်ခါပိုင်း ဘုန်းကြီးတို့ဒီမှာကျတော့ငကူကလည်းယောဂလည်းဖြစ်ရဆိုကိုယ်ပဲတတ်တာအခုလူသုံးရတာပေါ့အဲ့ဒီသဘောသူကပြောနေတာဒါလည်းသူ့ရဲ့ထူချောင်းကဟောဖို့တခုပေါ့သူ့ပစ္စည်းမှန်သမျှတိုင်းကသဘောထားတဲ့ခါကျတော့အများပိုင်းသဘောထားတဲ့ခါဘယ်သူသုံးတော့သူဂျင်းနိုင်နိုင်နဲ့ခွင့်လွန်နိုင်တာပေါ့ဗျာဒါကိုပြောလို့ရင်းပါနံပါတ်5ကတော့တပည့်တော်ဟာရဟန်းတော်များကိုစိကရိုသေရိုရိုသေသေလေးလေးဆဆစိကပါတယ်ကိုးွယ်ပါတယ် ဒါပြောချင်တာပါလေဆိုအရိယာမဉ္ဇဏ်ဖုန်ဉဏ်ရသွားရင်သူကတန်ခါလို့ရှင်မြတ်ဒီသုံးဖို့ဘေကုဘေကုနီမတွေကျင့်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုတွေ့ပြီးရိုးရိုးသေးသေးလေးလေးစားစားပဲဘုန်းကြီးလောကမှာလူလောကမှာဖြစ်တတ်တယ်နော်ကပ္ပတန်ဆရာလောကမှာတချို့ကိုယ့်ကိုမက်ဖို့ရပြီးထင်ပြီးတော့တခြားပုဂ္ဂိုလ်တွေတခြားယန္တန်ဃာတွေ ယူသေးတာလေးစားတာမလုပ်တော့ဘူးပြန်သူသူ့ကိုပဲလောက်ရမယ့်ပုံစံမျိုးတွေသွားတွေ့တကယ်တကယ်ကြတရားရသွားရင်သူကဉာဏ်တန်ဃာတွေတွေ့ဆုံတဲ့အခါမှာရိုးရိုးတည်တည်လေးလေးစားစားနဲ့တွေ့ဆုံတယ်ဒါလေးမှတ်ထားနံပါတ်6ထူချောင်းကပါလဲဆိုအဲ့ဒီရိုးသေးလေးစားစွာသူစိကတ်တဲ့သူမဟုတ်သူ တွေ့ဆုံတဲ့ရံဟာရံကအဲ့ဒီရံကတရားဟောမယ်သူကရိုးရိုးသေးသေးလေးလေးဆက်ဆက်နားတယ်အဲ့ဒီရံကတရားမဟောဘူးဆိုရင်လည်းပဲတပည့်တော်ကဟောပါတယ်သူကအရိယသူတော်ကောင်းနာဂံလည်းဖြစ်နေတယ်သူကလည်းဟောဆွမ်းနိုင်စွာရှိတာနောက်တစ်ခုဘာပြီလျှောက်ပြန်လဲဆိုနတ်တွေကတပည့်တော်ထံလာပြီးတထေး မြတ်စွာဘုရားတရားတော်ကောင်းစွာ ဟောကြားတတ်တဲ့တရားတွေဖြစ်တယ်လို့ပြောတယ်တပည့်တော်ကသင်္နပေါင်းတို့သင်တို့ပြောစီဖြစ်စေမပြောစီဖြစ်စေမြတ်စွာဘုရားတရားတော်ကကောင်းစွာဟောကြားတဲ့တရားတော်ဖြစ်တယ်လို့တပည့်တော်ပြန်ပြောပါတယ်ဒီလိုနတ်တွေလာပြောခြင်းကြောင့်နတ်တွေငါးစီကိုလာကြတယ် နတ်တွေနဲ့ငါအပြန်များစကားအပြန်အပြန်မှာစကားပြောခွင့်ရတယ်လို့တပည့်တော်မှာအထင်ကြီးတဲ့စိတ်စိတ်ကြီးဝင်တဲ့စိတ်မရှိပါဘူးမာနမရှိပါဘူးနောက်ဆုံးတစ်ချက်ကတော့မြတ်စွာဘုရားဟောထားတဲ့ကာမဘုံမှာကျင်လေစိတ်တတ်တဲ့တန်ရောစဉ်ပေါ့တက္ကာထေတိဝိသေကိစ္စတက္ကာထေတိတန်ရောစဉ်ဝိသေကိစ္စတန်ရောစဉ်သီလပရပရမသတန်ရောစဉ် ကာမရာဂတန်ရောစင်ဖြာပါဒတန်ရောစင်ပေါ့ဗျာဒါတွေကတော့အောက်ကာမဘုံကိုလေစီတတ်တဲ့တော့ဩရံဘာဂိယတန်ရောစင်ခေါ်တဲ့ဒီ၅ပါးအဲ့ဒီဩရံဘာဂိယတန်ရောစင်၅ပါးလုံးတပည့်တော်မှာကင်းနေတာတွေ့ရတယ်ဗျာအဲ့ဒါတပည့်တော်ရဲ့အာဝေကုံ၈ပါးပါဘုရားဒီစိတ်တတတိအကြောင်းပြောခြင်းလို့သူ့ရဲ့ဂုံပုံလေးလည်းပြောတော့ဗျာဒီထဲမှာလည်းဟိုအရိယသူတော်ကောင်းဆိုတာပါ ဘလို့ခုံနေနဲ့ပြည့်စုံနေဆိုတာဒါလေးသိစေခြင်းလို့ပြောတော့ကိုကမဲရပြီဖိုးရပြီပြောတယ်မဲရပြီမဲရတဲ့ဖိုးရတဲ့ဂုံအင်္ဂါနဲ့ညီအောင်မနေနိုင်ကိုပြောတာကြတခြားဖြစ်တတ်တယ်ကပ္ပဌာန်းဆရာပဲဖြစ်ဖြစ်ယောဂီပဲဖြစ်ဖြစ်ဒါတတိထားဖို့ခွန်ကြီးတို့ဒီစိတ်ဓာတ်တထေးရဲ့အောဝယ်ရှင်မျိုး ပြောပြတော့ဗျာပြောကျင်တာကခုနက အနာဂံပုဂ္ဂိုလ်များကာမုပါဒဖြစ်သေးကြောင်းကိုအခုတော့ကိုပြောချင်တာမနာပဓာယီတော့ဒါတော့အင်္ဂုတ္တဒုတိယအုပ်သာမဏေ44မှာပါပါတယ်ခုနလိုအာဩဝယ်ဂုံတူးတွေနဲ့ပြည့်စုံတဲ့အနာဂံဖြစ်တဲ့ဥက္ကတထေကြီးဟာဒီနေ့တော့သူ့အိမ်ကိုကြွလာတဲ့ဗုဒ္ဓကို ။ဘာလျှောက်လဲဆိုတော့မြတ်စွာဘုရားတဲ့။မြန်နိုးဝယ်ရာကိုမြန်နိုးတဲ့ကိုနှစ်သက်တဲ့အရာဝတ္ထုပေးလို့ရင်မြန်နိုးဝယ်ရာကိုနှစ်သက်တဲ့အရာဝတ္ထုကိုရတယ်လို့ဗုဒ္ဓဟောတာကိုဖြားပြီးတော့ကိုယ်တိုင်နာဘူးပါတယ်ဖေဟာ။ဒါကြောင့်တပည့်တော်ဟာတပည့်တော်မြန်နိုးတဲ့မုံပေါ့သူကြိုက်တဲ့မုံလေသူကြိုက်တဲ့မုံကိုလှူတဲ့ဒီမှာ သူကြိုက်တဲ့မုံကတော့အင်ဂျင်ဘာအဆင်ကြီးတဲ့မုံပဲမုံကိုမုံပန်းပုံစံအင်ဂျင်ဘာပုံစံလေးဖွဲ့လောက်ထားတာသူကအဲ့မုံကိုကြိုက်တယ်သူကြိုက်တဲ့မုံကိုဒီမှာဗုဒ္ဓကိုရှောက်ထားပြီးလူလာအဲ့မုံကိုဒီပြောတိတ်ကြိုက်တယ်ဗျာတဲ့အဲ့ဒီမုံကိုမြတ်စွာဘုရားတပည့်တော်ချီးမြှောက်တော်အားဖြင့်လူခံတော်မူပါတဲ့အဲ့ဒါတွေမကသေးအဲ့ဒီမှာမြတ်တော်များများဘာပါလဲဆိုတော့ ဘုန်းကြီးတို့ညာမှာတော့ဒီဟာနဲ့ချက်တာမဟုတ်ပါဘူးဒီမှာတော့ဇီဒီအချင်းနဲ့ချက်ထားတဲ့ဝက်သားဟင်းလည်းဒီတော့ကြိုက်ပါတယ်တဲ့အဲ့ဒီဝက်သားဟင်းလည်းဒုက္ခနမောဟာဘုန်းကြီးတို့ညာမှာတော့ဇီဘူးစီကြောင်းနဲ့ချက်တယ်ဒီမှာတော့ဇီဒီအချင်းနဲ့ချက်ထားတဲ့ဝက်သားဟင်းပြီးတော့ကစွန်ရွက်စီပြောချက်စီပြန်ကျော်ဟင်းကိုလည်းဒီတော့ကြိုက်ပါတယ်အဲ့ဒီဟင်းကိုလည်းအလှခံပါဒါတွေကတော့သွားတူတော့ပြီးတော့ဗာ လျှောက်သေးလေတပြည့်တော့အဲ့ဒါအပြင်ဒီပြောအရေးတော်ဟင်းအမဲလေးအမဲဟင်းလေးကအမျိုးမျိုးနဲ့တကွတလေးထမင်းကိုလည်းကြိုက်ပါတယ်ဆန်ကောင်းကောင်းပါဗျာအမဲဟင်းလေးကမျိုးမျိုးလည်းသူကြိုက်ပါတယ်အဲ့ဒါတွေကုန်လူတယ်ဗျာဒီဟင်းမျိုးမျိုးနဲ့တလေးဆွမ်းကိုလည်းမြတ်စွာဘုရားလူခံတော်မူပါနောက်တစ်ခုကတော့ဗာလျှောက်ပြန်လဲအဲ့ဒီခေတ်တော့အကောင်းဆုံးအဝတ်စားပေါ့ဗျာ ကာတိတိုင်းဖြစ်တဲ့တိမ်မွေ့တော်ကိုစာမြောင်တပြောကြိုက်နေတဲ့ပါတယ်ဗျာတဲ့အဲ့ဒီအိုစာမြောင်လူခံတော်မူပါတဲ့ဒါလျှောက်ထားတယ်ဥတ္တနိယဘုန်းကြီးရေဝတိဝတ္ထုပေါ့ဗျာနော်ဓမ္မနဲ့အာရမအဲ့ဒီအကြောင်းအရာလေးတချို့ကဓမ္မလမ်းကြောင်းတိုင်းသွားတယ်တချို့ကအာရမလမ်းကြောင်းတိုင်းသွားတယ်နော်ဓမ္မလမ်းကြောင်းသွားတဲ့ပုဂ္ဂိုလ်ကကောင်းတဲ့ဘုံဘွားရောက်မယ်အာရမလမ်းကြောင်းသွားတဲ့ဘုံဘွားတော့ ပုဂ္ဂိုလ်ကတော့မကောင်းတဲ့ဘုံဘဝရောက်မယ်အဲလိုဓမ္မလမ်းကြောင်းကဘယ်သူတွေသွားလဲအာရမလမ်းကြောင်းဘယ်သူသွားဘုန်းကြီးပြောခဲ့ပါတယ်မနပိုင်းတရားမှာအဲ့ဒီမှာဓမ္မလမ်းကြောင်းတိုင်းသွားတဲ့ပုဂ္ဂိုလ်ကြီးအလှလှနီးပေါ့အခုဥက္ကတထေကြီးလှပုံနဲ့သွားတူနေတယ်အဲ့ဒီမှာကျတော့ဓမ္မလမ်းကြောင်းတိုင်းလှတဲ့လှနီး၃မျိုးဌာနပတိအလှရှင်ဟာ လူတဲ့ပုံကလူနည်းသုံးပါးမှာပြတာခုအဲ့ဒါလေးပြန်ပြောမယ်နော်နံပါတ်1ကဒါနထာတချုပ်ပုဂ္ဂိုလ်ကကိုစားသလိုမလှူဘူးဗျကိုဝတ်သလိုမလှူဘူးကိုသုံးသလိုမလှူဘူးအညာသားကိုပေးလှူတာအဲ့ဒီလိုပေးလှူတဲ့ပုံကမျိုးကိုဒါနဒါတလို့ခေါ်တယ်နော်ကိုသုံးသလို ကိုစားသလိုကိုဝတ်သလို ကိုဝိရဟာမျိုးမလှူနိုင်အဲ့ဒီတဲ့နေကြတယ်မကောင်းတာလို့ဟောပါဗျာတချို့ကြတော့ဒါနသဟာယဒါနသဟာယကြမိတ်ဆွေတငယ်ချင်းတွေကိုစားသလိုကျွေးတယ်ကိုဝတ်သလိုပေးတယ်ဒီတိုင်းပဲကိုစားတဲ့တိုင်းလှူတယ်ပြီးတော့ကိုမြန်နိုးတဲ့အဝတ်စားကိုပေးလှူတယ်အဲ့ဒါကြဒါနသဟာယလို့ခေါ်တယ် နောက်တစ်ခုကဒါနတာမိအကောင်းပေါ့ဗျာစားစရာဆိုလဲကောင်းတာကိုရွေးချယ်ပြီးလူတွေဝတ်စရာဆိုလဲအကောင်းဆုံးကိုရွေးချယ်လူတွေအဲမျိုးမိမိဝတ်ထားတဲ့ကောင်းတဲ့ပစ္စည်းမိမိသုံးထားတဲ့ကောင်းတဲ့ပစ္စည်းအသုံးဖို့ကိုယ်အကြိုက်ဆုံးပစ္စည်းဒါမျိုးလူတာကိုဒီမှာခွဲပြသွားတော့ဒါနတာမိဒါနပတိလို့ခေါ်တယ်အခုဒီမှာဥက္က တထေးကအဲ့ဒီဒါနမှာ အကောင်းဆုံးဒါနတွေသူကလှုပ်လှူသွားတယ်သူကတော့ရိယာဖြစ်လို့ပြောပေါ့ဗျာအဲ့လိုလှူပြီးတဲ့နောက်ပိုင်းမှာဘုရားကဒါတွေဖုံးပင်သုံးဆောင်ပြီးတော့တရားဟောပါတယ်ဘာဟောတရားဟောလဲဆိုတော့မနာပဒါယီလပတိမနာပံကိုမြန်နိုးတဲ့အရာဝတ္ထုလှူရင်ကို့မှာလည်းမြန်နိုးစရာအရာဝတ္ထုရတယ် အဲ့လိုလှူတဲ့ခါမှာသောအုစုပုတေသူတရာပိသန္တတာလူတွေခေါ်တာပါလိနော်ကိုယ်စိတ်နှလုံးကိုကိုယ်စိတ်နှလုံးကိုမြန်နိုးစေတာရောက်တယ်ကိုယ်စိတ်နှလုံးမြန်နိုးရရောက်လို့ရတယ်ပြီးတော့ချုပ်ပုဂ္ဂိုလ်တွေကဖြောက်မှတ်ပြီးတော့ဖြောက်မှတ်စွာဖြောက်မှတ်တဲ့စိတ်ထားကြီးအရိယာပုဂ္ဂိုလ်ထက်တန်သော ဆန္ဒဖြင့်ပေးလူတယ်အဲ့ဒီလူပေးလူတဲ့ပုဂ္ဂိုလ်ဟာစုံကန်းနိုင်တဲ့သူခုနကအမြတ်ဆုံးရာဟုသူပေးလူတာပေါ့လေအဲ့လိုပေးလူတဲ့ပုဂ္ဂိုလ်ကကိုမြင့်နှစ်သက်မြန်လို့တဲ့အရာဟုသူပေးလူတဲ့ပုဂ္ဂိုလ်ကစုံနိုင်စုံနိုင်ခဲ့တဲ့အရာဟုကို ပေးလူတာဖြစ်ခြင်းကြောင့်နှစ်သက်မြန်လို့ရရတယ်လို့ဘုရားဟောတာ အဲ့ဒီလိုအလှူဒါနတွေပြုလုပ်ပြီးဒီဥက္ကတထေကြီးဟာတက်တန်းစေနေထိုင်ပေါ့နောက်ပိုင်းတော့ကွယ်လွန်သွားတယ်ကွယ်လွန်သွားတော့ဥက္ကတထေကြီးဟာဘယ်ရောက်သွားလဲဆိုအနာဂံဟုတ်ပြအနာဂံဆိုတော့တချို့ကြတော့စောစောကအနာဂံကြီးမရတဲ့ကဇန်နဲ့ရတဲ့အနာဂံပုဂ္ဂိုလ်ရရှိတယ်ဇန်ခြေခံဝိပဿနာရှုလို့အနာဂံရပါရင်ဒါတော့ဇန်ဝင်စားစရာဇန်ပြန်ရှုပွားစရာမလိုချို့ကြကိလေသာ တတ်တတ်ကုံသွားတဲ့နာဂမျိုးဆိုရင်တော့ဒီဇန်နေပြန်ပြီးတော့အထုအဲ့ဒီဇန်ရသွားတဲ့အခါမှာသုဒ္ဓဝတ္တဘုံရောက်သွားတယ်သုဒ္ဓဝတ္တဘုံရောက်ပြန်နောက်ပိုင်းဖះမပြန်တော့ဘူးဒီပရိနိဗ္ဗာန်မဆန်သေးဘူးမဆန်သေးတော့သူသုဒ္ဓဝတ္တဘုံကနေပြီးတော့လူပြည်ရောက်လာပြီဖះကတော့တယ်ကတော့တဲ့အခါမှာဗုဒ္ဓမေးတယ်ဘယ်နဲ့လဲဥက္ကာသင်အလိုဆန္ဒတိုင်ပြည့်ရလားဒါလေးမေးတယ်ဟောဗျာ ရောဥက္ကတထေဥက္ကတထေဘဝနေရောက်သွားတဲ့ဥက္ကပြမာပေါ့ဗျာသူကလူဘဝတော့ဥက္ကတထေဘဝတော့ဒီခုနောက်ကနှစ်သက်မြတ်နိုးဝေရတွေလူလာဘာအတွက်ရည်ရွယ်လဲဆိုအရတ္တမေအရတ္တဖို့အလိုရှိလို့လူတာဒါဝေရည်ရွယ်ပြီးလူတာဘုရားအဲ့ဒါမေးတာသင်မြတ်နိုးဝေရလူတဲ့အတွက်သင်မြတ်နိုးတဲ့အရာကိုရရလားလို့ဒီလိုမေးတာပါ အဲ့တော့မြမကြီးကရှောက်ပါတယ်ဟိုကမြမမှန်ပါဗျာအလိုရှိတိုင်းပဲရခဲ့ပြီးဆုံးခဲ့ပါတယ်ဗျာရပါခဲ့ပြီးဆုံးပါတယ်ဗျာလို့ရှောက်တယ်ဆိုလိုတာတော့သူဒီမြန်နိုးဝယ်ရာဟုတွေပေးလူတယ်မြန်နိုးတာရတယ်ဆိုတော့ဒေသနာတော်ရသူမြန်နိုးတာတပုတ်ကိုရည်ရွယ်ပြီးတော့လူဘွားတော်ကဘာလို့အရဒမဲ့ရတပုတ်ကိုရည်ရွယ်လူဘွားတော်ကသူကစားတော့ဆရာတွေကောင်းကောင်းလူတယ်လူဘဝုဒ္ဓတွေကောင်းကောင်းလူတယ်အဲ့လိုနဲ့လူဘွား ဆုံးသေးသွားတဲ့ခါမှာမြမပြီရောက်မြမပြီရောက်သွားတဲ့ခါသူဆက်လက်တရားထုတ်တဲ့ခါကျရတ္တမဲ့ဖို့ရသွားရပြီးရဟန္တာဖြစ်သွားတယ်အဲ့ဒါကြောင့်သူလိုရှိတဲ့အတိုင်းပြည်စုံလို့ဝန်ခံတာဖြစ်တယ်အေးအဲ့ဒီတော့ဘုရားကတရားကိုထပ်ပြီးဟောပါတယ်မနာပဒါယေလပတိမနာပအကတဓာဓာတာလပတိပုဏ္ဏကံ နှစ်သက်မြန်နိုးရဝတ္ထုပေးလူတဲ့ပုဂ္ဂိုလ်ဟာနှစ်သက်မြန်နိုးတဲ့အကျိုးကိုရတတ်တယ်အထွတ်မြတ်ပေးလို့သူကအထွတ်မြတ်ကိုတဖန်ပြန်ရတယ်အဲ့လိုဟောသွားတယ်ဘုရားဆိုလိုတာကတော့သူကလှူတဲ့တန်းတဲ့နေရာမှာအကောင်းဆုံးသူကိုယ်တိုင်လည်းကြိုက်တယ်အကောင်းဆုံးအရာကိုလည်းလှူခဲ့တယ်အဲ့ဒီလိုလှူခဲ့တဲ့အတွက်ဥက္ကပြမဟာ သူတောင်းတတဲ့အတိုင်းဘာရသွားလဲအရတ္တမဲအရတ္တဖို့သုတော်သာမြမပြည်ရောက်တကဆက်လက်အထုလို့ရောက်ရသွားတယ်ဒါကိုပြောလို့ရင်ပေါ့ဗျအဲတော့ဥက္ကတတိယနာဂံဘဝတော့ကုသိုလ်ကောင်းမှုတွေလုပ်တယ်ဒါနလုပ်တယ်သီလလုပ်တယ်ဘာဝနာတွေအားထုတ်တယ်ဘာတောင်းတာလဲအရတ္တမရတ္တဖို့တောင်းတာတာတောင်းတာပြီးလုပ်တဲ့အတိုင်းရသွားတယ်မှာဒါကိုဥပါရဏပစ္စယဘော ကာမုပါဒံကြောင့်ကာမုပါဒံနဲ့အနာဂံပုဂ္ဂိုလ်ဟာဒီမှာဒါနကုသိုလ်တွေပြုတယ်ဒါနကုသိုလ်ပြုဒီဒါနကုသိုလ်ကာမုပါဒံကြောင့်ဘာဖြစ်ဘောရူပဝသောတာဝတ္တဘောဟမှာသွားဖြစ်တယ်ဒီဘေဥပါဒံကြောင့်ဖြစ်လည်းမြေကာမုပါဒံကြောင့်ကာမဘာဖြစ်တယ်လို့ဒီလိုမှတ်တာကာမုပါဒံကြောင့်မို့ အရတမဲ့တဲ့တကူတောင့်တတဲ့ကာမှုပါဒံကြောင့်မို့သုဒ္ဓဝါဒဘုံမှာဒီဥက္ခဓမ္မပါဖြစ်တယ်အဲ့ဒီရောက်တကတရားဆက်အထုတ်လိုက်တော့ဘာဖြစ်လဲအရတမဲ့အရတကိုရသွားတယ်ဒါကိုပြောလို့တော့ဗျာဒါတော့အနာဂံပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ကာမှုပါဒံဖြစ်ပုံဒီမှာဆက်မေးစရာရှိတာအခုဘုန်းကြီးတို့ဗာမဲ့မှာဘာဖုံမမရသေးဘူးလေအဲ့လိုမရသေးတဲ့ပုဂ္ဂိုလ်ကြတော့အောက်ကဝိပဿနာဉာဏ်နေဖြစ်အောင်အထောက် အဲတော့ဒီဝိပဿနာဉာဏ်တွေဝိပဿနာဉာဏ်ဆိုဝိပဿနာကုသိုလ်ကံပေါ့ဗျာဇံရရင်ဇံကုသိုလ်ပေါ့ဇံကလည်းရူပကုသိုလ်အရူပကုသိုလ်ရှိတော့ရူပဇံရရင်ရူပကုသိုလ်ပေါ့ရူပပုံဖြစ်နေတော့အရူပဇံရရင်အရူပကုသိုလ်ပြုလုပ်တဲ့အတွက်အရူပဇံအရူပဘဝရနိုင်တယ်ဝိပဿနာဉာဏ် မဉဏ်ဖွဉဏ်မရသေးဆိုဝိပဿနာဉာဏ်နေဖြစ်တော့ဒီဝိပဿနာဉာဏ်နေဖြစ်တဲ့ကုသိုလ်ကံနေဝိပဿနာကုသိုလ်ကံခေါ်တော့ပေါ့ဒီကုသိုလ်ကံနေကြဘယ်ဥပါဒံကြောင့်ဖြစ်တယ်လဲလို့ဒါမေးစရာရှိတော့ဝိပဿနာကုသိုလ်ဟာဘယ်ဥပါဒံကြောင့်ဖြစ်တယ်လဲတရားထုတ်တယ်ဆိုဘုန်းကြီးတို့ကဒီ အိုရာတွေနာရာတွေတေရာတွေကင်းပြီးအမြဲချမ်းသာခြင်းနဲ့နိဗ္ဗာန်ရောက်ဖို့မျှော်လင့်ထောက်တာ။ဒါကြောင့်မို့ကာမုပါဒံပဲဖြေရမှာပဲ။အိုရာနာရာတေရာတွေကင်းပြီးအမြဲချမ်းသာခြင်းနဲ့ကာမုပါဒံကြောင့်မို့ဒီဝိပဿနာကုသကံเนี่ยဖြစ်တယ်လို့ဒီလိုမှတ်ထားမယ်။နောက်တနည်းပြောရရင်တော့ဗောဗျာ။မညာဖွညာမရသေးတဲ့ပုထုဇဉ်ပုဂ္ဂိုလ်ကတော့ဥပါဒံ၄လုံး ဥပါဒ၄ပါးလုံးကင်းကြီးအောင်ဝိပဿနာရှုရတာပဲအရိယာပုဂ္ဂိုလ်တွေမှာကြတော့သူကဒိဋ္ဌိပယ်သွားတဲ့အတွက်ကာမုပါဒငြိမ်းအောင်ကင်းအောင်ရှုရတာပဲအဲတော့ဒီငြိမ်းစီလိုတဲ့ဥပါဒံကြောင့်ဝိပဿနာကုသိုလ်ကံဖြစ်တယ်လို့ဒီလိုမှတ်ထားပါညာနောက်တစ်ခုကတော့ဝိပဿနာကုသိုလ်ကြောင့်ဘဝသစ်ဖြစ်ခြင်းပေါ့ ရောမေးစရာရှိတာဒီဝိပဿနာတွေအထုတ်တဲ့ဝိပဿနာကုသကံတွေဖြစ်နေတယ်ဒီဝိပဿနာကုသကံတွေကြောင့်ဘဝတစ်တွေဖြစ်နိုင်ပါသေးသလားလို့ဒီလိုလဲမေးစရာရှိတော့ဒီလိုမေးတော့ဝိပဿနာကုသိုလ်ကြောင့်ဘဝတစ်ကတော့ဖြစ်နိုင်သေးတာပေါ့ဗျာ။ဘာလို့မဉ္ဇဏ်ဖုန်ညာရမှာဘောအရဒမေအရဒဖို့ရမှာဘဝကပြတ်ထားဘူး။အဲတော့ကိုကအရဒမေအရဒဖို့မရတော့ဘဝတစ်ကမပြတ်သေးဘူး။ဒါနပတ္တကိဘုန်းကြီးတို့အင်္ဂုတ္တထက ဗြဟ္မာဥစာမဏ369မှာပေါ့အဲ့မှာကျတော့တမ္မာဒိဋ္ဌိနဲ့ပတ်သက်တမ္မာဒိဋ္ဌိ၅မျိုးဖွင့်ထားတယ်ကာမတက္ကရတမ္မာဒိဋ္ဌိကံကိုယုံကြည်တဲ့ဉာဏ်ပေါ့ဗျာဒါကာမတက္ကရတမ္မာဒိဋ္ဌိကောဇာနာတမ္မာဒိဋ္ဌိဇံတရားတွေရသွားတယ်ဇံပညာပေါ့ ဇာနာတမာဒိဋ္ဌိဝိပဿနာတမာဒိဋ္ဌိဝိပဿနာဉာဏ်ပညာတွေဖြစ်တာဖြစ်အောင်လည်းအထုတ်တယ်ဝိပဿနာဉာဏ်တွေဖြစ်သွားရင်တော့ဝိပဿနာတမာဒိဋ္ဌိလို့ခေါ်တယ်ဝိပဿနာဉာဏ်เนี่ยဆင်းဆင်းတိုးတက်သွားပြီးတော့ရင့်ကျက်သွားပြီးနောက်ထပ်ဆက်ပြီးရနိုင်တာကမေဃတမာဒိဋ္ဌိမဉဏ်ရသွားမေဃတမာဒိဋ္ဌိပေါ့မဲရပြီးဖိုးကတန်းရတဲ့အတွက်ဒါဖလတမာဒိဋ္ဌိလို့ခေါ်ပါတယ်ဒီတော့မှတော့ပစ္စုကနာတမာဒိဋ္ဌိပြမထားဘူးပြ ပြီးမှအဲ့ဒီတမ္မာဒိဋ္ဌိကိုအင်္ဂုတ္တထကရာတစ်ခုချင်းဖွင့်ပြတယ်ကာမတကရာတမ္မာဒိဋ္ဌိပြီးဆုံးတဲ့ကာမတကရာတမ္မာဒိဋ္ဌိဟာတဲ့ပြီးဆုံးတဲ့သူဂတိဘဝကိုဖြစ်စေတယ်သူကဘဝရောက်စေတယ်ပေါ့ဗျာကံကံရဲ့အကျိုးကိုယုံကြည်ပြီးတော့ယုံကြည်တဲ့ဉာဏ်ရှိပြီးတော့ကုသိုလ်တွေလုပ်မယ်ဆိုရင်သူဂတိဘဝကို ဖြစ်စေတယ်ရောက်စေတယ်ဒီလိုဆက်ဖွဲ့ဇာနာတမဒိဋ္ဌိဇာနာတမဒိဋ္ဌိကြတော့ရူပဇာအရူပဇာနှစ်မျိုးရှိတာပေါ့ရူပဇံဆိုရူပရူပဘဝဖြစ်စေတာပေါ့အရူပဇံဆိုအရူပဘဝဖြစ်စေတယ်ဒီလိုမှတ်ထားမယ်။နောက်မေဃတမ္မဒိဋ္ဌိဒီမေဃတမ္မဒိဋ္ဌိကကျတော့ဘာကိုသူ့ရဲ့အစွမ်းတတရားပါလဲဆို ဝတ်တွေပေါ့ကာမဝကိလေသာဝဝိပါကဝကိလေသာဝကာမဝဝိပါကဒီဝတ်တွေကိုဖြည့်ဆည်းပြလိုက်တယ်ဒီဝတ်တွေကနေဝါသံတွေဆက်လဲနေလို့သူကဖြည့်ဆည်းပြလိုက်နောက်ဖလတ္တမဒိဋ္ဌိဖလတ္တမဒိဋ္ဌိကကြပါလေဘဝကိုတားမြစ်တယ်လို့ဖွင့်တာအဲ့တော့ဗာကြားနေလေဆိုဝိပဿနာတမ္မာဒိဋ္ဌိဒီဝိပဿနာတမ္မာဒိဋ္ဌိကြတော့ပရိသဏေကိုမဖြစ်စေတတ်ဘူးဆိုဖွင့်တော့ အဲ့မှာတိပိကဆူလဘယမထေရလို့အယူဆလေးလိုက်မှာဖွင့်ပြထားတယ်အဲ့ဒီမထေရရဲ့ယူဆတော့ဓာတုဖို့မရသေးရင်မဟုတ်သောတာပန်ဘုရားမှာခုနှစ်ဘဝအကျိုးပေးသေးတယ်လို့ဖွင့်ပြထားတာပေါ့ဗျာနောက်တစ်ခုကတော့ဗာလဲဆိုဝိပဿနာဟာဘဝက လွံ့မြောက်စေခြင်းဝိပဿနာအထုတ်ဘဝတွေကလွံ့မြောက်ပါတယ်ဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ဟာဘယ်ပုံဘယ်နည်းနဲ့ဘဝတန်ရာကလွံ့မြောက်စေသလဲအဲ့လိုမေးခိုင်းတော့အာယုန်တွေပေါ်လာတယ်မှာမြင်တာမြင်သိတာပဲဖြစ်ကြားသိတာပဲဖြစ်ဖြစ်စားသိတာပဲဖြစ်အာယုန်တွေပေါ်လာတယ်ပေါ်လာတိုင်းအာယုန်မှာအနေဆဒုက္ခအနာတမြင်အောင်ရှုရအောင် မောလာတဲ့အာယုံမြင်တဲ့အာယုံပဲဖြစ်ဖြစ်ကြားတဲ့အာယုံပဲဖြစ်ဖြစ်ဒါပေါ်ပြီးပြောက်ပျောက်ပျောက်သွားတဲ့သဘောမျိုးလေးအနေဆသဘောမျိုးလေးမြောင်ရှိပါဆင်းရဲတဲ့ခံခက်တဲ့သဘောလေးမြောင်ရှိရတယ်ကိုဖြစ်လို့မဖြစ်ဘူးသူဖြစ်လို့ဖြစ်တဲ့အကြောင်းတိုက်ဆိုင်လာမှဖြစ်တဲ့သဘောမျိုးလို့ဒီလိုလေးမြောင်ရှိရတာပေါ့အဲ့လိုရှုမိတဲ့အာယုန်တွေမှာ အနေစာဆွဲဒုက္ခဆွဲအတ္တဆွဲဆွဲလမ်းမဲ့ကိလေသာမဖြစ်တော့ဘူးဗျာကိလေသာတွေမဖြစ်တော့ဒီအောင်နဲ့ဆက်ဆက်ပြီးကံအသက်တွေလည်းမဖြစ်တော့ဘူးဗျာကံအသက်မဖြစ်ရင်ဒီကံရဲ့အကျိုးဝါတဲ့ခန္ဓာတွေလည်းမဖြစ်တော့ဒါဝိပဿနာဉာဏ်နဲ့ကံကိလေသာတွေကိုတရင်ငါအဖြစ်ပယ်လိုက်တာပါပဲ မရှုမိတဲ့တရားတွေနဲ့တရားတွေကိုလည်းရှုမိတဲ့အာရုံနဲ့နှိုင်းရှင်ပြီးတော့ဟောအိသတုကအနတ္တလို့အနုမာနနေပြီးသိနိုင်ပါတယ်တဲ့ဝိပဿနာဉာဏ်တွေကတည်ငါပယ်ပြီးတဲ့ခါမှာဝိပဿနာဉာဏ်နေနဲ့တော့ခုနကရှုမိတဲ့အာယုံမှာတည်ငါပဲပယ်နိုင်တာနော်အကျွင်းမဲ့လုံးဝမဖြစ်အောင်မပယ်နိုင်ဘူးအကျွင်းမဲ့လုံးဝဖြစ်အောင်ပယ်နိုင်တာကတော့အရိယာမဉ္ဇဏ်မှာပဲပယ်နိုင်ပါ အရိယမဉ္ဇဉ်ရအောင်တကြောင်အထောက်အဲ့ဒီအရိယမဉ္ဇဉ်ရသွားရင်တော့စိတ်ချတော့ကိလေသာတွေဟာလုံးဝမဖြစ်အောင်အကျွေးမဲ့ပဲတယ်လို့ဒီလိုမှတ်ထားဖို့ဗျာအဲ့တော့ပြောချင်တာပါလဲဆိုတော့ပထမဆုံးမြင်သမျှကြားသမျှအာယုန်တွေကိုဝိပဿနာအထောက်ဝိပဿနာဉာဏ်နဲ့ကံကိလေသာတွေပေါ့ဗျာကိလေသာတွေကို သူစွမ်းအားရှိတော့ပယ် လုံးဝကြီးပယ်တာတော့ဘာရမှာလဲလောကုတ္တရာမဉ္ဇဏ်ရမှာပယ်နိုင်တယ်လို့ဒီလိုပြောလို့ရတယ်ကဲလို့ဘုန်းကြီးကပေါ်သမျှအာယုံမြင်သမျှအာယုံသိသမျှအာယုံကြည့်ပေါ်သမျှအာယုံပေါ့လေမြင်သမျှအာယုံကြားသမျှအာယုံအစရှိသည်မှာဝိပဿနာရှုရမယ်မရှုနိုင်ရင်တော့ဘာဖြစ်တာလဲဘဝတန်တဲ့စိတ်ကလဲနေမှာပဲဝိပဿနာမရှုတဲ့ပုဂ္ဂိုလ်မရှုနိုင်တဲ့ပုဂ္ဂိုလ်ကမြင်တိုင်းကြားတိုင်း အနံ့ရတိုင်းစားတိုင်းတွေ့ထီတိုင်းတွေးတိုင်းပေါ့ဗျာအာယုံမှာမြဲနေတဲ့ချမ်းသာတဲ့အတ္တကောဝိညာဉ်ကောအဲဒီလိုထင်တော့အဲလိုထင်တာကြီးမြဲတာကြီးဒီလိုကြီးစဉ်းစားနေတော့ဒါကတော့အဝိဇ္ဇာဖြစ်တော့ပါပဲအဝိဇ္ဇာကြောင့်ဘာဖြစ်လဲမြင်တွေ့ရတဲ့အာယုံတွေကြားတွေ့ရတဲ့ကြားသိရတဲ့အာယုံတွေ ဘယ်အာယုံပဲဖြစ်တာယာတဲ့တဏှာဖြစ်တော့အဲ့ဒီတာယာတဲ့တဏှာကြောင့်ဘာဖြစ်လဲဆွဲလမ်းမှုဥပါဒံဖြစ်လာတာပဲဆွဲလမ်းမှုဥပါဒံကြောင့်ကိုယ်လိုတိုင်ဖြစ်အောင်ဘာလို့ ਆ လဲကြံတယ်တွေးတယ်ပြုလုပ်တယ်ပြောဆိုတယ်ဒါတွေကတော့ကာမဘဝနဲ့သင်္ခါရတွေဖြစ်တော့မယ်ဒီကံသင်္ခါရကြောင့်ကာမဘဝကြောင့်တေဂာနိချိန်မှာဒီကံကာမနိမိတ်ဂတိနိမိတ်တွေပေါ့ဗျာတကူကိုထင်လာပြီး ဘောဝသစ်ဆိုတဲ့ဇာတိကိုဖြစ်စေတာပါဖြစ်လာတဲ့ဘဝမှာဘဝအကြောင်းဘာဖြစ်လဲဘဝပြည့်စရာဇာတိဘဝပြည့်စရာဇရာမရဏဇာတိပြည့်စရာဇရာမရဏပေါ့ဗျာဘဝအကြောင်းကိုအိုရမယ်သိရမယ်ဆိုရင်ဘုဆွေငူကြည့်ရမယ်ကိုဆင်းရဲတွေစိတ်ဆင်းရဲတွေခံစားမယ်မူးမိဆိုရင်ဘုဆွေတဲ့အရှင်မျိုးရောက်မယ်ဒါကတော့ဘာလဲပြောလို့ရလဲဆို တန်တရားကိုဆင်းရဲတွေလဲပြီးဖြစ်နေတဲ့သဘောမျိုးကိုပြောတာပါပဲအဲ့တော့ဘုန်းကြီးတို့ဒီပြိဿသမုပ္ပါတရားတော်တွေကိုနောက်ပတ်ကျတော့ဘုန်းကြီးတို့ဆရာလေးနဲ့ပြောပါမယ်ခုတော့ဒီတိုင်းနဲ့နားထောင်တာနော်ပြိဿသမုပ္ပါတရားတော်တွေကိုအင်္ဂါအနေနဲ့ကြည်ပေါ့ဗျာကြောင်းကျိုးအင်္ဂါအနေနဲ့ကြည်တော့12ပါးရှိတယ်ပြောတာပထမကဘာလဲဆိုဝိဇ္ဇာနဲ့သင်္ခါရပေါ့ နော်ဝိဇာသင်္ကာရဖြစ်ရင်ဉာဏ်နဲ့ဟိုတဏှာတို့ဥပါဒာတို့ဘဝတို့ကလည်းပါတာပေါ့ဗျာအဲတော့ဒီမှာတော့အကြောင်းကျိုးဒီမှာတော့ဟိုအင်္ဂါအနေနဲ့ကြည်ဝိဇာသင်္ခါရဒီနှစ်ပါးယူမယ်နောက်အဲ့ရနေဆက်ကြည့်မယ်အတိတ်ကြောင်းအတိတ်ကြောင်းနေပြီးတော့ပစ္စုပန်အကျိုးအဲ့ဒီကကြတော့ဘာဖြစ်လဲဆိုတော့ ခန္ဓာပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမပစ္စယတာလိုက်နာတာလိုက်နာဖတ်တော့ဖတ်တာပစ္စယဝေဒနာအဲ့ဒီတရားတွေပေါ့ဗျာဝိညာဉ်နာယောပထမဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိဇ္ဇာတခုသင်္ခါရတခုဝိညာဉ်တခုနာယုတ်တာလိုက်နာဖတ်တာဝေဒနာဝိညာပစ္စယတနာဒါတခုပေါ့ဥပါဒနာတနာပစ္စယဥပါဒနာဒါတခုဥပါဒနာပစ္စယဘောဘောတခု ဘောပိစာဇာတိဇာတိကတခုယူမယ်ဇာတိပိစာသရာမရဏအဲ့ဒါတွေလည်းယူရမှာပေါ့အဲ့တော့ချုပ်ပြောရရင်ဝိဇာသင်္ခါရဝိညာဉ်နာယုတ်သာလာယဖတ်တဝေဒနာတဏှာဥပါဒံဘောဟဇာတိပြီးတော့သရာမရဏအလုံးအင်္ဂါ12ပါးဖြစ်တယ်ဗျာအဲ့မှာမေးစရာရှိတာရင်မြအဲ့ဒီလို့ဆိုရင် တောကပရိတွေဝဒုက္ခဒေါမနတဥပါယတအဲ့ဒီတရားတွေအောင်အင်္ဂါအနေနဲ့ဘာလို့မယူပါလဲဒါမေးစရာရှိတယ်နော်ဒီဝိဇ္ဇာပိဇာသင်္ခါရသင်္ခါရပိဇာဝိညာဏဝိညာဏပိဇာနာမရူပနာမရူပတာလိုင်းနာတာလိုင်းနာပိဇာဖတ်တော်ဖတ်တော်ပိဇာဝေဒနာဝေဒနာပိဇာတဏ္ဏတဏ္ဏပိဇာဥပါဒနာဥပါဒနာပိဇာဘောဘောပိဇာစာတိစာတိပိဇာသရမရဏသရမရဏတခုယူထားတယ်နော်အဲ့ဒီပါဠိလေးရတယ်အဲ့ဒါတခုစီကောက်ယူလိုက်ယူမယ် စရာမရဏစရာနဲ့မရဏကိုတစ်ခုယူထားတာအဲ့ဒီမှာဘုန်းကြီးတို့ယူမထားတာပါလေတောကပရိဒေဝဒုက္ခဒေါမနတုပါယတာတံဘုံတိတောကတို့ပရိဒေဝတို့ဒုက္ခဒေါမနတာတို့ဥပါယတာတို့အဲ့ဒီတရားတွေကြတော့အင်္ဂါတွေဘာကြောင့်မယူသလဲဒါလေးမေးစရာရှိတော့အဲ့ဒီတရားတွေကြတော့လူပုံတော့ရှိတယ်နတ်ဘုကာမ ဘုံတော့ရှိတယ်ဗျဗြဟ္မဘုံတွေကြတော့သောကပရိဒေဝဆိုတဲ့တရားတွေမရှိဘူးဗြဟ္မလောကမှာမရှိတဲ့အတွက်ဒါဇာတိရဲ့ဧကမုတ်ချအကျိုးမဟုတ်ဘူးဇာတိပြစရမရဏဒါတော့ဧကမုတ်ချအကျိုးပဲမိုးရင်လာရင်အိုမဲသိမတာသိချပါ့မယ်အဲ့တော့ဗြဟ္မပြည်မှာကြတော့သူတို့ဗြဟ္မာဖြစ်ပြနောက်ပိုင်းမှာဆိုရင်တော့ပုတ်ဆွေးတာကိုဆင်းရတာစိတ်ဆင်းရတာကိုခန္ဓာကိုယ် စိတ်မူမူမေပူပန်ရတဲ့အဖြစ်မျိုးမဟုတ်ဘူးမရှိဘူးဒါကြောင့်ဒုက္ခပတိတွေကအဲ့ဒီတရားတွေကတော့ဗြဟ္မာလောကမှာမရှိတဲ့အတွက်ဇာတိရဲ့ဧကမုတ်ချကျုံမဟုတ်ဘူးဒါကြောင့်ပရိသတ်သဘောပါအင်္ဂါထဲမှာထက်သွင်းပြီးရေရေတွက်ထားတာမဟုတ်ဘူးလို့မရေတွက်ရဘူးလို့ဒီလိုလေးမှတ်ထားပါဗျာပြီးတဲ့အခါကျတော့ဘုန်းကြီးတို့ဒီပရိသတ်သမုပ္ပါဒ်ထဲမှာ မူလ12ပါးနဲ့ဘဝ12ပါးဆိုဒီလိုခွဲထားတယ်မူလဆက်ဆိုပါလေမူလအရင်းမြစ်ပေါ့ဗျာဒီဒီဒီဒေသနာတော်ကြီးမှာဒီလို အရင်းမြစ်ကြကြလဲနေတဲ့မူမူလအရင်းမြစ်ပင်မအမြစ်ကြီးမြင့်မာကြီးပေါ့အဲ့ဒါပါလဲဆိုအဝိဇ္ဇာနဲ့တဏှာပဲနော်မသိတော့လိုချင်ဆိုအဲ့အဲ့ဒီနှစ်ခုကအခြေခံမူလအရင်းမြစ်ကြီးပဲ နော်ဒီဘဝဆက်ကလည်းဘုန်းကြီးတို့ရှေ့ပိုင်းဘဝဆက်နောက်ပိုင်းဘဝဆက်ဆိုဒီဒီလိုနှမျိုးခွဲပြန်တယ်ရှေ့ပိုင်းဘဝဆက်ကအဝိဇ္ဇာမူလအရင်မြစ်ကြီးပဲသူကဝိဇ္ဇာပိဇာသင်္ခါရသင်္ခါရပိဇာဝိညာဏဝိညာဏပိဇာနာမရူပနာမရူပမတလံတလံနာပိဇာဖတ်တော့ဖတ်တာပိဇာဝေဒနာအဲ့ဒီအဝိဇ္ဇာမူလအရင်မြစ်ကြီးက အဝိဇ္ဇာကစပြီးဘယ်မှာဆုံးတတ်လဲဆိုတော့ဝေဒနာမှာဆုံးတတ်သွားတယ်ဒါကရှေ့ပိုင်းဘဝဆက်ပေါ့ဗျာနောက်တော့ပြောပါမယ်အခုတော့ဒီတိုင်းပဲနားတော်တာဇေယောကလေးနဲ့ပြောမှပို့ရှင်းမယ်နောက်ပိုင်းဘဝဆက်ဆိုတာကတော့တဏှာမူလအရင်ပြကြည့်ပဲဝိညာပြီးတော့ဗာလဲတဏှာတဏှာပြဥပါဒနာဥပါဒနာပြစရာဘောဘောပြစရာဇာတိဇာတိပြစရာမရဏ တဏှာကနေစပြီးတော့သရမရဏအဆုံးတတ်တယ်အဲ့ဒါဟာနောက်ပိုင်းဘဝဆက်နေတယ်အဲတော့ရှေ့ပိုင်းဘဝဆက်မှာဝိဇ္ဇာနဲ့သင်္ခါရအတိတ်အကြောင်းတရားကြောင့်ကိုယခုပြစ္ဆုတ်ကဘဝအကျိုးတရားတွေဖြစ်လာတယ်ဝိညာဉ်ဏယောတလိုင်းတာဖတ်တာဝေဒနာဆိုအကျိုးတရားတွေဖြစ်လာတယ်နောက်ပိုင်းဘဝဆက်ကြတော့ တဏှာဥပါဒကာမဘဝဆိုပြစ္ဆုတ်ပါအကြောင်းတရားကြောင့်ဒါလည်းနောက်ဇေယျကထေချတွေ့လဲအနာဂတ်ဘဝအကျိုးတရားတွေဘာတွေဖြစ်လာလဲဇာတိစရာမရဏဇာတိစရာမရဏတရားကိုကောချက်ချိုင်တာဝိညာဉ်ဏယုတ်သားလိုက်တာဖတ်တာဝိညာဉ်ဒါပဲပြန်ရတာအဲ့လိုအကျိုးတရားတွေဖြစ်ပေါ်လာတယ်ဒီလိုဘဝဆက်နှစ်ပါးနဲ့ပြလိုက်တဲ့အတွက်ကြောင့်မို့ယခုဘဝနေပြီးပြန်ကြည့်လိုက်ရင်အတိတ်ဘဝက အကြောင်းတရားကြောင့်ယခုဘဝဖြစ်လာတယ်အခုဘဝအကြောင်းတရားတွေကြောင့်နောက်အနာဂတ်ဘဝအကျိုးတရားတွေဖြစ်လာရမယ်ဆိုတာကိုသိရသလိုဖြစ်သွားတယ်ပေါ့ဗျာဘဝတစ်ခုကပြုလုပ်ခဲ့တဲ့ကံကြောင့်နောက်ဘဝအဆက်ဆက်တွေဒီနည်းဖြင့်အဆက်မပြတ်ဖြစ်နေဖြစ်လာတယ်နောက်လည်းဆက်မပြတ်ဖြစ်နေဦးမှာပဲအဲ့ဒီလိုဖြစ်နေတာကိုနားလေသဘောပေါက်နိုင်ပါတယ် ဒီလိုသဘောပေါက်ဖို့ဘုရားကဘောဟ72ပါးနဲ့ပရိစ္ဆသမုပ္ပါတရားဟောထားတာဖြစ်တယ်ဒီလိုမှတ်ထားပါဗျာ။နောက်ကာလ3ပါးကာလ3ပါးအနေနဲ့ဘုရားဟောထားတဲ့ဒီပရိစ္ဆသမုပ္ပါတရားတော်ဒီတရားတော်မှာဝိဇ္ဇာသင်္ကာရအတိတ်ဘဝကဖြစ်ခဲ့ပြီးဖြစ်လို့အတိတ်ကာလတရားလို့ဆိုရအောင်အတိတ်အရင်ဘဝဖြစ်ခဲ့လို့ဝိဇ္ဇာနဲ့သင်္ကာရနောက်ဝိညာဉ်နာယုတ်တလာနာဖတ်တာဝေဒနာ အဲ့ဒီကနေတခါတဏှာဥပါဒကာမဘဝအဲ့ဒီ၈ပါးကတော့နော်ပြစ္ဆုတ်ပံအကျိုးနဲ့ပြစ္ဆုတ်ပံအကြောင်းဒါတော့ဒီပြစ္ဆုတ်ပံဘဝမှာ ဖြစ်လို့ပြစ္ဆုတ်ပံကာလတရားလို့ဆိုတာပြစ္ဆုတ်ပံကာလပြစ္ဆုတ်ပံကာလတရားလို့ဆိုတာနောက်ဆုံးဇာတိစရာမရဏဒါတော့နောက်အနာဂတ်ဘဝမှာဖြစ်ရမှာမို့အနာဂတ်ကာလတရားလို့ဒီလိုမှတ်ထားပါဗျာဒီတော့ပြိဿသမုပ္ပါတရားတော်မှာ ကာလသုံးပါးရှိတယ်လို့ဒီလိုမှတ်သားထားမယ်။နောက်ဘုန်းကြီးတို့ဒီမှာ ပြောစရာရှိတာကအတိတ်ကြောင်း၅ပါးပစ္စုပန်အကျိုး၅ပါးပစ္စုပန်အကြောင်း၅ပါးအနာဂတ်အကျိုး၅ပါးဒီလိုခွဲတာ။အဲ့ဒီဟာလေးတွေစပြောပါမယ်။အတိတ်ကာလအတိတ်ဝအကြောင်းတရားကိုမြတ်စွာဘုရားဟောတော့ဝိဇ္ဇာပိဇာသင်္ခါရဒီနှစ်ခုနဲ့ဟောတာ။ ဒါပေမဲ့လို့ဒါတော့ဗราဏအနေနဲ့ဟောတာပေါ့ဗျာဗราဏအနေနဲ့ဗျာဝိဇာနဲ့သင်္ခါရဝိဇာပိစယသင်္ခါရဆိုဒါဗราဏအနေနဲ့ဟောတာတကယ်တမ်းမှာကြတော့ဝိဇာဖြစ်ရင်ဗာပြောတယ်တဏှာဥပါဒံဖြစ်တာပဲမသိတော့လိုခြင်းလိုခြင်းတော့ဆွဲလန်းဆွဲလန်းတော့ပြုလို့ဒါသင်္ခါရပဲအဲတော့နောက်တစ်ခုကသင်္ခါရဆိုတာသင်္ခါရဖြစ်လာရင် ကမ္မဘဝလည်းဖြစ်တာပဲ ဒါကြောင့်မို့အတိတ်ရောက်နေကြတော့ဝိဇာဖြစ်ရင်ဘာဖြစ်မလဲတဏှာဥပါဒံပါမယ်သင်္ခါရဖြစ်နေပါမယ်ကာမဘဝပါမယ်ဒီလိုတွဲမှတ်တာသူကအဲဒါကြောင့်မို့အတိတ်ကြောင့်တရား၅ပါးအပြည့်စုံဆိုရင်ဘူရင်ကတော့ဒီမှာဗราဏအကြောင်းနှမျိုးလည်းပဲပြထားတယ်ဝိဇ္ဇာနဲ့သင်္ခါရနော် ဒါပေမဲ့ခုနအဝိဇ္ဇာရေတဏှာဥပါဒာယူရမယ်သင်္ခါရရေကာမဘဝယူရမယ်အဲ့လိုငါပဲဒါကြတော့ဘုန်းကြီးဘယ်လိုသွားကြည့်ရလဲဆိုပရိသမီတာမေကပါဠိတော်ဆမဏ90မှာအဲ့ဒီတဏှာဥပါဒကာမဘဝဆဲအကြောင်းတရား၃ပါးကိုထည့်ပြထားတယ်အဲ့ဒါကြည့်ပြီးတော့ဘုန်းကြီးတို့ကဒီအတိတ်အကြောင်းတရား၅ပါးယူရပါတယ်ရှိဘဝဖြစ်ကြောင်းကံကိုပြုစံမှန်စွာမသိတယ် မှားရင်သာသိတယ်မောဟကအဝိဇ္ဇာပဲမသိတဲ့ခါကြပါလေဆိုတော့စူပေါင်းပြုလို့အထောက်တာလို့ဒါတော့သင်္ခါရပေါ့ဗျာအဲဒီသူအစဉ်တိုင်းပြောရင်တော့မသိတော့လိုချင်တော့ပေါ့ဗျာလိုချင်တဲ့ခါကျတော့ဒီမျက်မှောက်ဘွားကြိုတမလုံးဘွားလိုလားတောင်းတပြီးတောင်းတတဲ့တဏှာဖြစ်တယ်တောင်းတတဲ့တဏှာဖြစ်တော့ဆွဲလန်းတာပေါ့ဗျာဆွဲလန်းတော့ဥပါဒာနဲ့ဖြစ်တယ် ဆွဲလန်းလာပြီဆိုဒါမရမနေမဖြစ်မနေလောက်တော့တာပေါ့လောက်တာကိုဆေးစောတိုက်တွန်းတာတို့ပြုလုပ်တာတို့ကံတို့သင်္ခါရတို့ဖြစ်လာအဲ့ဒါတော့အတိတ်ဘဝအကြောင်းတရား၅ပါးလို့မှတ်ထားမယ်ပေါ့ဗျာအတိတ်ဘဝအကြောင်းတရား၅ပါးကအိုဟိစာသင်္ခါရတဏှာဥပါဒံကာမဘဝဒီလိုမှတ်ဒီမှာဘုန်းကြီးတို့ကဘာခွဲဖို့လိုလဲဆိုသင်္ခါရနဲ့ကာမဘဝခွဲဖို့လိုတယ်အဲ့ဒါလေး အဲ့ဒီမှာတော့ဘုန်းကြီးတို့ထက်ကရာမှာတော့ခွန်းဤ၃မျိုးပြထားတာပေါ့ဗျာပထမနည်းကတော့ကံတစ်ခုကိုပြုလုပ်မယ်ဆိုရင်ရှေးဖို့ကာလကြံစီအထုတ်တဲ့စေတနာတွေကိုသင်္ခါရခေါ်တယ်နောက်ဆုံးအပိဓာပြုလုပ်တဲ့စေတနာကိုကမ္မဘဝလို့ခေါ်တယ်ဒါလေးလည်းရေးကြည့်တယ်နော်မှတ်ထားမယ်ကံနဲ့သင်္ခါရကဒီမှာတူးနေတာလုပ်ငန်းတစ်ခုလုပ်တော့မယ်ဆိုရှေ့ဘုရားကြံစည်အထောက်တဲ့စေတနာတွေပေါ့ဗျာ အဲ့ဒါတွေကတော့ဒါဝိသင်္ခါရခေါ်တယ်နောက်ဆုံးပြီးအဆုံးသတ်ပြုလုပ်တဲ့စေတနာဒါကာမဘဝဥပမာဒါနလုပ်တယ်ဆိုပါတော့ဗျာလူစရာတန်းစရာတွေကိုရှားတယ်ဖွေတယ်လူဖို့ဟုတ်လားမျိုးမျိုးရှားဝယ်ပြုလုပ်တဲ့အဲ့ဒီလူမလုံမီရှေ့အဖို့ပေါ့စေတနာတွေပေါ့မလူမချင်းပေါ့ဗျာ ရှေးခိုးမှာဖြစ်တဲ့စေနာအလုံးကိုဘုန်းကြီးတို့သင်္ခါရခေါ်တယ်လှူတော့မယ်ဒီနေ့လှူပြီးလှူကံပုဂ္ဂိုလ်ရဲ့လက်ထဲကိုလှူနေတဲ့ချိန်မှာဖြစ်တဲ့စေတနာကြဒါကမ္မဘဝခေါ်တယ်အဲတော့မလှူခင်ရှေးဖို့မှာဖြစ်ခဲ့တဲ့စေတနာအလုံးဟာသင်္ခါရလှူနေတဲ့ခိုက်တာမှာဖြစ်တဲ့စေတနာကိုကမ္မဘဝအဲ့လိုခွဲမှတ်ထားတယ်ဒါအရေးကြီးတယ်မှတ်ဟိုရောထွေးတတ်တယ်အမှတတ်တယ်ဆိုပါတော့ တတ်မှုပြုပဲဟိုတတ်ဖို့ကလက်နဲ့တွေရှာတယ်အဲ့ဒီချိန်ကာလရှေးဖို့မှာဖြစ်တဲ့စေတနာကိုမတတ်မီရှေးဖို့မှာလက်နဲ့တွေရှာဘယ်လိုတတ်မယ်ဘယ်လိုလုပ်မယ်အဲကြံစီစိတ်ကူးတဲ့စေတနာတွေသင်္ခါရတတ်နေတော့မှဖြစ်တဲ့စေတနာကိုတော့ဒါကာမဘဝလို့ခေါ်တယ်ဒါလေဒါတော့ပထမနီးနော် ဟိုမတတ်မီရှေးဖို့မှာဟုတ်လားမလုံးမီရှေးဖို့မှာဖြစ်တဲ့စေနာအလုံးလူးနေတဲ့ခိုက်တန်းလေးမှာဖြစ်တဲ့စေတနာဒီလိုခွဲမယ်ရှေးဖို့ကစေနာအလုံးမလူခင်ရှေးဖို့မှာဖြစ်တဲ့စေနာအလုံးတခါတော့လူတို့ခိုက်တန်းမှာဖြစ်တဲ့စေနာကိုကာမဘောကပထမနေ့ဒုတိယနေ့ပြောကြအောင်ဆိုဒုတိယနေ့ကြတော့ဗာလဲဆိုကုသိုလ်ပြုပြီးအကုသိုလ်ပြုပြီးဇောခုနှစ်ကြိမ်ဖြစ်တယ် ကုသိုလ်လုံးကုသိုလ်စောပေါ့ဗျာအကုသိုလ်လုံးတော့အကုသိုလ်စော9ချိန်ဖြစ်တယ်ရှေ့စော6ချိန်ကိုသင်္ခါရနောက်ဆုံးစောကိုကာမဘောကဒါလေးလည်းမှတ်လို့လွယ်တယ်နော်အကုသိုလ်လုံးလည်းစော9ချိန်ဆုံးမယ်ကုသိုလ်လုံးလည်းဘာလဲစောကတော့9ချိန်ဆုံးပါတယ်ဒီတော့ရှေ့စော6ချိန်ကိုဘာခေါ်လဲသင်္ခါရနောက်ဆုံးဇောကိုဘာခေါ်လဲကာမဘဝဒါလေးကိုပြောမှာဒါကဒုတိယနည်း နောက်တတိယနည်းတစ်ခုပြောမယ်စေတနာကိုကာမဘဝစေတနာနဲ့အတူဖြစ်တဲ့တရားတွေဉာဏ်နဲ့စိတ်စေတသိက်တရားတွေပေါ့ဗျာဒါသင်္ခါရခေါ်တယ်စေတနာဆိုတာလည်းဘယ်တော့မှသူတစ်ခုတည်းမဖြစ်ဘူးဉာဏ်နဲ့စိတ်စေစိတ်တွေစေတသိက်တွေအတူတူဖြစ်တာဒါကြတော့ခွန်ကြီးတို့ဒီစိတ်စေတသိက်တွေနားလေရတော့ဗျာ စေတနာကိုပါခေါ်တဲ့ကာမဘဝအဲ့ဒီစေနာနဲ့တူဖြစ်တဲ့ကြံတဲ့စိတ်စေတသိက်တရားတွေကိုသင်္ခါရလို့ခေါ်တယ်ဒီတော့ဒီသုံးနည်းမှာကာမကုသိုလ်တို့အကုသိုလ်တို့အတွက်ဆိုရင်တော့သုံးနည်းလုံးကရှင်းတယ်ဗျရူပကုသိုလ်အရူပကုသိုလ်အတွက်ဆိုရင်တော့သူကတတိယနည်းနဲ့ပြောမှဟိုရှင်းပါတယ်နော်တတိယနည်းနဲ့ဘာဖြစ်လို့လဲသူကရူပကုသိုလ်အကုသိုလ်ကြတော့ ဒီဇန်တရားတွေဖြစ်သွားဘူးဇန်စိတ်စေတသိက်ဒါပဲဖြစ်တော့အဲ့ဒီဟာကျတော့သူကတတ္တိယာနေစေတနာနဲ့သူနဲ့တူဖြစ်တဲ့တံပြုတ်တရားတွေဒါတွေပဲပြောလို့ရအဲ့တော့တာမန်အနေနဲ့မှတ်ပေါ့ဗျာခုနဟာသုံးနည်းရှင်ဗျာသုံးနည်းရများလုံးနဲ့မှတ်ဖို့ခက်တယ်ဒီလိုလိုကအဲ့လောက်ဒီညာကမှမိဘူးဆိုရင်လည်းဘယ်လိုမပြောရမလဲဆိုတော့ ဒီတော့ကုသိုလ်ဖြစ်အကုသိုလ်ဖြစ်အရင်အစဆုံးပြုလုပ်တဲ့ပြုလုပ်မှုတွေပေါ့ဗျာစောစောကပြုလုပ်မှုတွေရှေ့ဘဝပြုလုပ်မှုတွေသင်္ခါရနောက်ဆုံးပြုလုပ်မှုဟာကမ္မဘဝဒီလိုပဲမှတ်ထားတယ်နော်စောစောကပြုလုပ်ခဲ့တာမှန်သမျှပါလေသင်္ခါရကုသိုလ်လုပ်လို့အကုသိုလ်လုပ်လို့နောက်ဆုံးပြုလုပ်တဲ့ဟာပြုလုပ်လို့ပြီးသွားပြီ ပြုလုပ်မှုပြီးတဲ့အချိန်လေးပေါ့နောက်ဆုံးပြုလုပ်မှုကကမ္မဘဝဒီလိုမှတ်ထားပါဗျာ အဲ့ဒါဆိုရင်တော့နည်းနည်းမှတ်လို့လွယ်တော့ဒါလည်းရေးကြည့်တယ်နော်ဒါလေးမှတ်ထားပါအဲ့ဒါဒီကနေ့ဒီလောက်နဲ့သိပါဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညံဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုံစံများဖြစ်ကြပါစေ။